1555ခုနှစ်လူတော်ဟောဟာဘောဇာတိကရေ1383ခုနှစ်ဘုရုဝတ္တန္တမိုးလာရာသီဝါကောင်လပွေနေဒီနေ့ဇနေဝန္တနာရိတ်တာတို့ဓမ္မသဝနာ ကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတရားဒုလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ လောကရနိကေဒုတိယမေတ္တာသုံးပါးနာရဲ့ဗျာမဝိဟာရတရားတော်ဟာတရားတော်လေဗျာမဝိဟာရတရားဗျာမဝိဟာရတရား၄ပါးရှိပါတယ်ဗျာမဝိဟာရဆိုမြတ်သောနေထိုင်ခြင်းဒီနေ့ လူမင်းဝဓမ္မမိသားစုများကိုမိမိတို့ရဲ့ဘဝနေထိုင်တဲ့အခါမှာမြင့်မြတ်ဆုံးဘယ်လိုနေထိုင်ရမလဲဆိုတာလေးကိုနားလည်သွားအောင်မြတ်သောနေထိုင်ရေးတရားပေါ့အဲဒီမှာတရားမြတ်သောနေထိုင်ရေးတရားမှာဘယ်နှပါးလဲဆိုတော့မေတ္တာကရုဏာမုဒိတာဥပေက္ခာလို့ဒီတရား၄ပါးအဲဒီတရား၄ပါးကိုကိုဘုန်းကြီးတို့ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီဒုတိယမေတ္တာသုံးမှာဟောကြားတာ။ဣဒဘေခဝေဣပိသောပုဂ္ဂလောမေတ္တာသာကတိနာစေတ္တာဧကံဒီတံပရိဒဝဝိဟရတိတတ္ထာဒုတိယတတ္ထာတတိယတတ္ထာသတုဋ္ဌံဘုန်းကြီးတို့အရင်သတင်းပတ်က မေတ္တာသုတ်တံတရားဒေသနာတော်ကိုဘုန်းကြီးတို့ဟောကြားနေ။ဒါရီကနေတစ်ဆက်တည်းပဲခုမေတ္တာတရားတွေနဲ့နေထိုင်တတ်အောင်အလုံးသောတတ္တဝါတွေပေါ်မှာမေတ္တာစိတ်နဲ့နေထိုင်တတ်အောင်ခုဒီနေ့လည်းပဲဓမ္မဝိဟာရဆိုတဲ့မြတ်သောနေထိုင်ရေးတရားကိုဒီနေ့ဟောကြားပေးပါမယ်။ဒေကဝိညာဉ်တော်များဥစ္စသားလို့ ဤရာဤသာသနာတော်၌ကိသောချိုသောပုဂ္ဂလောပုဂ္ဂိုလ်သည်မေတ္တာသာဂတိနာချမ်းသာစေလိုသည့်မေတ္တာတတ်နှင့်တကွဖြစ်သောဇိတ္တသာသိခြင်းဧကံဒိတာတခုသောအယံမျက်နာတို့၌ရှိသောတတ္တဝါအပေါင်းကိုပရိတဝါချမ်းသာကြပါစေဟုနှလုံးသွင်းသောအခြင်းဖြန့်၍ဝိဟရတိနေမိမိရဲ့စိတ် တခုသောယံမျက်နှာဆိုတာကဘုန်းကြီးတို့ရှေ့ရမျက်နှာမှာရှိတဲ့အလုံးသတ္တဝါတွေကိုပွားမယ်ဆိုပြီးအဲဒီရှေ့ရမျက်နှာမှာရှိတဲ့အလုံးသတ္တဝါတွေပေါ်မှာမိမိရဲ့မေတ္တာစိတ်ဖြံဘုန်းကြီးတို့ဒီပိဋကဆရာတော်ဘုရားကြီးဒီမေတ္တာဘာဝနာပွားပုံကိုဟောကြားတဲ့အခါမှာဆရာတော်ဘုရားကြီးဟာတရားဟောတဲ့အခါမှာတက်တော့တက်တာလေးဒူးလေးတစ်ဖက်ထောင်း အဲဒီမှာဒူးလေးပုံမှာလက်ကလေးတင်လို့တရောင်လေးတင်ပြီးတော့လက်ဖွားလေးကိုခေါင်းပေါ်မှာတင်ထားပြီးတော့ဟောလို့ရှိပါတယ်အဲဒီကံမှာဆရာတော်ဘုရားကြီးကမေတ္တာပွားပြီးမေတ္တာဘုရင်ချပြီးပြီဆိုရင်အရှိရက်ကိုမေတ္တာပွားတော့မယ်ဆိုဆရာတော်ဘုရားကြီးရဲ့လက်ကလေးကအရှိရက်ကိုထိုးပြတာအားလုံးတရားဓမ္မတွေရဲ့စိတ်တွေဟာအရှိရက်ကိုအာရုံညွှန်ပြီးတော့အဲဒီမှာရှိတဲ့တတ္တဝါတွေပေါ်မှာမေတ္တာစိတ်ချတယ် ဒါကြောင့်ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမေတ္တာတာကတိနာချမ်းသာစေလို့ဒီမေတ္တာဉာဏ်နှင့်တကွဖြစ်သောစေတသာစိတ်ဖြင့်ဧကံဒီသောယမျက်နာတို့၌ရှိသောတတ္တဝါပေါင်းကိုပြိတ္တဝါချမ်းသာကြပါစေဟုနှလုံးသွင်းသောအာဖြင့်ပြန်၍ဝိဟာရတိနေ၏အဲဒီမှာအရှိရမှာဆိုအရှိရဘက်မှာအာယုံညှို့ပြီးတော့မေတ္တာပွားတတ္တဒုတိယနှစ်ခုမြောက်သောယမျက်နာတို့ ဘုရားမျက်နှာကိုထုတ်အတူဖြန့်လျက်နေဒုတိယမျက်နှာဆိုရင်မိမိကတောင်ရကိုမေတ္တာပွားမယ်ဆိုရင်တောင်ရမှာရှိတဲ့အလုံးသတ္တဝါတွေပေါ်မှာမေတ္တာစိတ်ကြီးဖြန့်လိုက်ဒါတာတတ္တယံသုံးခုမြောက်သောယံမျက်နှာကိုထုတ်အတူဖြန့်လျက်နေအနောက်ရကိုမေတ္တာပွားမယ်ဆိုရင်အနောက်ရဘက်ကိုစိတ်ကြီးညွတ်ပြီးတော့မေတ္တာပွားလိုက်ဖြန့်လိုက် တာတာသတုတ်တံလေးခုမြောက်သောယံမြင်နာကိုတို့အတူဖြန့်လျက်နေမြောက်ရအဲဒီလိုအရှင်းရအနောက်ရတောင်ရမြောက်ရဖြစ်တဲ့အယံမျက်နာအယလေးမျက်နာအယပလမျက်နာလေအဲဒီအယံလေးမျက်နာမှာရှိတဲ့အလုံးသောတ attva ပေါင်းလို့ရေပုံမှာမေတ္တာသာကတိနာချမ်းသာစေလိုသည့်မေတ္တာဓာတ်နှင့်တကွဖြစ်သောစေတသာစိတ်ဖြင့်စေတသာစိတ်ဖြင့် ဧကာတိတံတကုတော်ရမျက်နာတို့၌ရှိသောတတ္တဝါအပေါင်းကိုပြိတ္တဝါချမ်းသာကြပါစေဟုနှလုံးသွင်းသောအားဖြင့်ဖြန့်လေဖြန့်၍ဝိဟာရတိနေ၏ဒီလိုအရမျက်နာ၄ပါးအရလေးမျက်နာမှာရှိတဲ့အလုံးတတ္တဝါတွေပေါ်မှာချမ်းသာစေလိုတဲ့စိတ်ဟာဖြင့်မေတ္တာစိတ်ကြီးနဲ့ဖြန့်ပြီးတော့မေတ္တာပွား၏နောက်ဒါရင်လားဆိုတော့ဣတိဥဒ္ဒံအတောတိရိယံသဗ္ဗတိ

အထက်ရမှာရှိတဲ့သတ္တဝါတွေကိုမေတ္တာပွားမယ်ဆိုရင်မိမိရဲ့စိတ်ဟာအဲ့ဒီအထက်ရစီကိုစိတ်ကိုညှို့လိုက်ရအဲ့ဒီစိတ်ကိုညှို့ပြီးတော့အဲ့ဒီအထက်ရမှာရှိတဲ့အလုံးသတ္တဝါတွေပေါ်မှာချမ်းသာကြပါစေလို့ဒီလိုနှလုံးသွင်းပြီးတော့မေတ္တာပွားတယ်အတော်အဝယ၌ရှိသောတတ္တဝါအပေါင်းကိုအဝယကိုမေတ္တာပွားမယ်ဆိုရင်လည်းအဝယစီကိုမေတ္တာစိတ်ကိုညွတ်ပြီးတော့အဝယမှာရှိတဲ့အာလုံတတ္တဝါတွေပေါ်မှာမေတ္တာစိတ်ချမ်းပြီးပွား ဣရိယာပိနာဖြစ်သောကြံသေးသည့်အထောင်ရာ၄ခု၌ရှိသောတတ္တဝါအပေါင်းကိုမိမိတို့ပိနာကံ့တာဖြစ်တဲ့ကြံနေသေးတဲ့ကြောင်းရအရှိကောင်းတောင်းရမှရှိတဲ့အလုံးတတ္တဝါတွေအနောက်ကောင်းတောင်းရမှရှိတဲ့အလုံးတတ္တဝါတွေအနောက်မြောက်တောင်ရမှာရှိတဲ့အလုံးတ attva တွေရှိတောင်တောင်အရှင်းမြောက်တောင်ရမှာရှိတဲ့အလုံးတ attva တွေအဲဒီတောင်ရက်ဒီမှာရှိတဲ့အလုံးတ attva တွေရဲ့ပုံမှန်လေးတယ် မိမိရဲ့စိတ်ကိုအဲ့ဒီပေါ်မှာဖြန်းပြီးတော့အာလုံတ္တဝါကြီးချမ်းသာကြပါစေလို့နှလုံးသွင်းသောအားဖြင့်မိမိမေတ္တာစိတ်နဲ့ဖြန့်ပြီးတော့နေပါတဲ့သဗ္ဗတိအလုံးစုံပြန်၌သဗ္ဗတာတာယသတ္တဝါဟုသည်မြတ်ကိုမိမိကိုယ်နှင့်အတူထားလျက်သမဝန္တံလောကံတတ္တဝါအာလုံးရှိသောလောကကို မေတ္တာနာဂတိနာစေတ္တာချမ်းသာစေလိုသည့်စိတ်ဖြင့် ဝိပုလိနာကျဲပြန်သောစိတ်ဖြင့်မဂရိနာမသံစိတ်ဖြင့်အပမနိနာတိုင်းအစီကင်းသောစိတ်ဖြင့်အဝေရိနာရှင်ကင်းသောစိတ်ဖြင့်အပြံပစ္စည်းနာနှလုံးမသားမှုကင်းသောစိတ်ဖြင့်ပရိဒဝါဖြန့်လျက်ဝိဟာရတိလေဆိုလိုရင်းကတော့မြတ်စွာဘုရားအာလုံးတ attva တွေသဗ္ဗအလုံးစုံသောအယံမျက်နှာအယံရှင်းမျက်နှာအယံဆယ်မျက်နှာ အဲဒီမှာရှိတဲ့အလုံးသတ္တဝါတွေရဲ့ပုံမှာမိမိရဲ့မေတ္တာစိတ်ချမ်းသာစေလိုတဲ့စိတ်ဓာတ်နဲ့ကျယ်ကျယ်ပြန့်ပြန့်အဲဒီပုံမှာအာယုဆိုင်ပြီးတော့မေတ္တာပွားအလုံးသတ္တဝါတွေအလုံးချမ်းသာစေလိုတဲ့စိတ်ဓာတ်ထားပြီးတော့မေတ္တာပွားအဲဒီမှာမိမိမေတ္တာပွားတဲ့ကံမှာလည်းပဲစိတ်နဲ့စိတ်ဓာတ်လန်းလန်းဆန်းဆန်းနှလုံးမတန်ရတဲ့စိတ်မျိုးနဲ့ဒီလိုမဟုတ်ဘူး စိတ်ကိုကြည်ကြည်လင်လင်ထားပြီးတော့လန်းလန်းဆန်းဆန်းရဒီတတ္တဝါတွေမိမိလိုပဲချမ်းသာကြပါစေလို့အဲလိုစိတ်ထားထားပြီးတော့မေတ္တာပွားရတာတရားဆယ်မျက်နှာဘယ်နှမျက်နှာလဲအေးတရားဆယ်မျက်နှာမှာရှိတဲ့အလုံးတတ္တဝါတွေအဲ့ဒီတတ္တဝါတွေရဲ့ပုံမှာမိမိရဲ့စိတ်တခါနဲ့ဖြန့်ထားလိုက်ရှေးရမှာပွားမယ်ဆိုအရေးရှေးရမှာရှိတဲ့အလုံးသတ္တဝါတွေပုံမှန်မြေတားသိချမ်းလိုက်အနောက်ရဆိုအနောက်ရတောင်းရသို့တောင်းရမြောင်းရသို့မြောင်းရ ကြောင်းအရာကိုပွားမယ်ဆိုရင်အဲ့ဒီကြောင်းအရာဒီပေါ်မှာမေတ္တာသိချမ်းအထက်ရဆိုရင်လည်းအထက်ရမှာရှိတဲ့အာလုံတ္တဝါကြီးအောက်ရဆိုရင်လည်းအောက်ရမှာရှိတဲ့အာလုံတ္တဝါကြီးအဲ့ဒီတ္တဝါရဲ့ပေါ်မှာမိမိရဲ့မေတ္တာစိတ်ကြီးဖြန်းပြီးတော့မေတ္တာပွားရဲ့အဲ့ဒီမေတ္တာပွားပုံလေးကိုကိုကြီးတို့တောင်မြို့ကျေးဇူးတော်ရှင်မဟာသန္တာယုံဆရာတော်ဘုရားရဲ့တိုက်သံဃာတော်ရှင်မြတ်ဒီမေတ္တာပွားတာရက်စိတ်မျက်နှာမေတ္တာပွားပုံလေး အဲဒီမှာသံဃာတော်တွေမေတ္တာပွားနေတာများနားမှာကြားလိုက်ရရင်ဒီကလည်းစိတ်တွေမှာကျဉ်းနှိုးနေတာအဲဒီမေတ္တာပွားပုံလေးကိုဘုန်းကြီးတို့ယောဂီများရသင်မျက်နှာပွားရအောင်နော်အရှိယမန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေရှိတောင်တောင်ရမနေကြတော်ကဘာသူကဘာသာသတ္တဝါအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေရှိအတောင်းအယံမှန်နေကြတော်ကဘာသူကဘာသာတတဝအများတို့သည် ဒေယကင်းကွာကျမ်းမာချမ်းသာကြပါစေအနောက်တောင်တောင်ရမှနေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအနောင်အယံမှနေကြသောကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအနောင်မြောက်တောင်ရမလေးကြတော်ကဘာသူကဘာသာတရဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေညောင်အယံမှန်နေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရာကင်းကွာကျမ်းမာချမ်းသာကြပါစေရှင်ရောက်တော်ရမှန်နေကြတော်ကဘာသူကဘာသာတတဝအများတို့သည် ကွာချမ်းသာချမ်းသာကြပါစေရှိယမနေကြတော်ကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာချမ်းသာ ချမ်းသာကြပါစေအထေယမနေကြသောကဘာသူကဘာသာသတ္တဝါအများတို့သည်ေယံကင်းကွာချမ်းသာချမ်းသာကြပါစေ။ အောင်အယံမှနေကြသောကဘာသူကဘာသာတတဝအများတို့သည်ဒီယကင်းကွာကျမ်းမာချမ်းသာကြပါစေ ဒီတော့ဘုန်းကြီးတို့ယောဂီများဒီနေ့မေတ္တာပွားလိုက်တဲ့ရရှိမြင်တာဒီလိုလေးမေတ္တာပွားနေတဲ့အချိန်ဟာမိမိနေထိုင်တာဘယ်လိုနေထိုင်တာမြတ်သောနေထိုင်ခြင်းဇမဝိဟာရမေတ္တာတွေဘုန်းကြီးတို့ဒီမှာကိုးပါးသီလတွေစောင့်တင်တာမေတ္တာမဟာကတိနာစေတ္တာအလုံးတ attva ရဲ့ပုံမှာမေတ္တာစိတ်ချမ်းရမယ်လို့ဆိုတာဘုရားမေတ္တာစိတ်ချမ်းလိုက်တာ မေတ္တာသိချင်လိုက်တာကဘာသူကဘာသားနေတဘာဝဘေးဒဏ်ကိုခံနေရတယ်။ဘာဘေးဒဏ်လဲ။တဘာဝဘေးဒဏ်ကိုခံနေရ။မနေ့ကအမေရိကန်နိုင်ငံမှာအဲဒီမှာတခါလဲတဘာဝဘေးဒဏ်ဖြစ်တယ်မုန်တိုင်းကြီးတက်ခတ်မင်းဆိုတာကိုခင်ဗျားတို့သိရတယ်။သိရတဲ့အခါကလည်းကြတော့ဟိုမှာလည်းပဲကိုယ့်ရဲ့တပည့်တကာကမကိုယ်နဲ့သာသနာပြုဖို့ပြုွယ်ပုဂ္ဂိုလ်ကြီးရှိတယ် အဲဒီမှာဘယ်ဘက်ကိုလမ်းပါလဲဆိုတာကိုတည်းစုံစမ်းရအဲဒီမှာလမ်းပြီးတော့အဲဒီကနေပြီးတော့လည်းပဲမေတ္တာပို့ပေးဖို့လမ်းပြီးတော့ဒီမှာလမ်းပြီးမေတ္တာပို့ပေးဖို့လမ်းပြီးဆက်သွယ်ပြုပြီးတော့ဒီခါလေးမေတ္တာခံယူကြအဲဒီမှာအရှင်ကြီးရရဒီကိုလည်းပဲဒီကနားလဲနားထောင်ကြည့်တယ်အဲသူတို့ဒီကိုလည်းပဲလှမ်းပြီးတော့ညွှန်ကြားတယ်တို့ရချို့ရဘယ်နေရာစီကိုသွားရင်လွတ်နိုင်တယ်ဘယ်နေရာမှာသွားရင်လွတ်နိုင်တယ်အဲတော့တချို့ကလည်း ဒီလေရဲ့ဘာဝကြံကိုမခံဘူးတော့ဒီတိုက်ရင်ကြီးတော့လွတ်ပါသွားမှာမဟုတ်ပါဘူးအဲတော့ရွှေ့ရပြောင်းရတာနဲ့ပေါ့နှစ်ရက်သုံးရက်ခင်ဗျာဒီမှာသွားနေရဒုက္ခရောက်နေတယ်အဲဒီမှာမပြောင်းမနေလို့သိကူးတယ်ဘုန်းကြီးတို့ရဲ့ပြောင်းပြောင်းဘုန်းကြီးဘာလို့ပြောင်းလဲဘုန်းကြီးတို့ကိုယ်တိုင်ခုအဲ့ဒီဘဝရဲ့ဘေးဒဏ်နာကက်ဘေးဒဏ်ခံစားရဘူးပြီးပြီ တစ်ချိန်လုံးကအဲ့ဒီလိုလာခဲ့ကြည့်ပြီးမုံတိုင်းကြီးလာမယ်ဆိုတာကိုဘုန်းကြီးတို့တစ်ချိန်မှမတွေ့ဘူးမတွေ့ဘူးတော့ကြောက်စိတ်ရှိခဲ့ဘူးလားလုံးဝကိုမရှိခဲ့ဘူးအဲ့ဒီမှာလည်းဒါလည်းသတင်းစာထဲမှာလည်းပါတယ်တရားကိုရုံးမြင်တရားတွေကလည်းလွတ်ပြီးတယ်လို့ဆိုပါတယ်ဒါပေမဲ့ဘုန်းကြီးတို့မြန်မာပြည်သူပြည်သားတွေတစ်ချိန်မှမကြုံဘူးရဲ့အခါကလည်းကြာကြောက်ရမှာမသိဘူးတရားမလာသေးပါဘူးဘယ်လိုလာလဲမလာသေးဘူးလားဒီအောက်တရားဖုံးဆက်မင်းနေတယ် ဒါကိုပဲသူတို့ကခါတယ်ပြောစရာလို့လမ်းပြီးမေးနေကြတယ်အဲတကယ်လည်းနေလာတယ်အသက်ကြောင့်ဘယ်လိုရှိရမှမသိဘူးဘယ်လိုရှိရမှမသိဘူးကိုเจ้าလည်းကိုကျွန်တော်လုံခြုံနေတာဘုန်းကြီးအဲ့ဒီအချိန်တုန်းကဆိုရင်နန္ဒပိုင်းမှာဘုန်းကြီးတို့ဒီမှာလေးလာတယ်လေးယောက်ရန်ကုန်မြို့မှာလေးယောက်လာတဲ့အခါမနေ့9နာရီ၄နာရီကျော်ကျော်ကနေည7နာရီလောက်ကစပြီးတော့လေးလာဒါပေမဲ့ညမနေ့ပိုင်းကျတော့အတော်သေးပြင်းလာတာ ဘုန်းကြီးတို့ယောဂီဓမ္မယုံနဲ့ရောက်အားလုံးသုံးနိုင်ရွယ်ဆိုအေးရထားလေတွေကနားနေပြီတဘုံဘုံလေတွေတိုက်နေလေးနာရီဆိုတော့သူတို့နားနေပြီနားလို့ဖြစ်သေးတယ်မီးလည်းမပြတ်သေးဘူးအဲ့ဒီမှာလေးနာရီနားနေပြီဘုန်းကြီးကအကုန်လုံးထွက်ကြည့်အဲ့ဒီမှာလေးနာရီကနေပြီတပြေးလေးသူတို့တရားထိုင်နေကြတယ်တော့ပြင်းလာတယ်အဲ့ဒီပြင်းလာတဲ့တော့လေးနာရီခွဲလောက်ချိန်ကြတော့အတော်ကိုပြင်းထန်ကုန်ပြီလေဓမ္မယုံကြီးအပေါ်မှာရှိတဲ့အမိုးကြီးအကုန်လုံးလန်ကျကုန်တယ် အကုန်လုံးတစ်ခါနဲ့ကြောင်းရှိမှတကွန်းကွန်းနဲ့ကွဲကုန်အဲဟိုကဆွမ်းသာကြောင်းကြီးပေါ်ကရှိတဲ့တစ်ခါနဲ့ကြောင်းပြားကြီးတွေအကုန်လွှင့်ကြတယ်အဲဘုန်းကြီးတို့ဒီမှာသုံးသက်ကြောင်းဆောင်ပေါ်ကသုတ်ပြားတွေဟိုအမျိုးသမီးဆောင်ဒေသဆောင်နှစ်သက်ဆောင်မှာရှိတဲ့သုတ်ပြားတွေအကုန်လွှင့်ကုန်တယ်အလုံးလုံးနဲ့ဖြစ်တယ်အဲဒီမှာဘုန်းကြီးကမီးမပြတ်သေးဘူးအဲမပြတ်သေးခင်မှာဘုန်းကြီးကဒီဘက်ကိုအတန်းရှင်းတဲ့ဘုန်းကြီးကြောင်းလေးရနေပြီးတော့ယောဂီတွေဘယ်မှမထွက်နဲ့တကားပေါက်တွေလုံအောင်ပိတ်ဘယ်မှမထွက်နဲ့ဘယ်သူမှအပြင်မထွက်နဲ့အကုန်ပိတ်ထားဘုန်းကြီးအတွင်းကနေဘုန်းကြီးလည်းအပြင်မထွက်ရဘူး ဘာဖြစ်လို့လဲဆိုတော့ခေါင်းကားနဲ့ဒီမှာအမိုးတွေသူ့နိုးတွေကြောက်ပြားမှုတွေအကျအဲဒီမှာအဲ့လောက်ပြင်းထန်တာကိုကိုယ်တိုင်ကြုံတွေ့ရတဲ့အတွက်ကြောင့်လှမ်းပြီးတော့လွတ်တဲ့နေရာဘယ်နေရာလွတ်လဲပြောဘယ်မှာဘယ်မှာဘယ်ရက်ွက်မှာဘယ်မြို့နယ်မှာလွတ်တယ်ဆိုရင်အဲ့ဒီမြို့နယ်ကိုရောက်အောင်သွားအဲ့ဒီကဘုန်းကြီးကျောင်းရှိတယ်အဲ့ဒီဘုန်းကြီးကျောင်းကိုရောက်အောင်သွားအဲ့တော့ဒီမှာဒီမှာမလွတ်ဘူးဆိုရင်ဒုတိယအဆင့်ဆိုရင်ဘယ်ကပထမအဆင့်တရားဒုတိယအဆင့်ဟိုကစနစ်တကျကြီးညာပေးတယ် ဘယ်စီမှာဒေတာတော့မယ်ဘယ်စီဘယ်နာရီအတွက်မှကြောင်းရမယ်ရွှေ့ရမယ်ဆိုတော့ဟိုကညွှန်ကြားနေတာဆိုတော့ဘုန်းကြီးဒီမှာလည်းအဲ့ဒီကနေကြောင်းကြားပြီးအဲ့တော့ကိုကအချိန်ပြအောင်လုပ်အချိန်ပြအောင်ပြောင်းရွှေ့ခိုင်းတယ်တချို့ကိုတချို့ပုဂ္ဂိုလ်ကတော့ပြင်သူတို့ရွှေ့ရတာခဲခဲရှိနေလို့သူတို့မှလည်းဘယ်လိုပေါ့လေဘေးကအိမ်နေရာလည်းမရွှေ့ဘူးဆိုရင်ဒီလိုဆိုရင်အဲ့ဒီမှာလက်ရည်ပြည့်နေရည်ပြည့်နေဒုက္ခရောက်လက်ရည်စာလောက်သင်္ကန်းချက်ထား သူများကိုကိုယ့်ကိုယ်ကြီးပြုနေရတာဒီမှာဖြစ်လို့တော့မပြောဘူးခွင့်ကြီးမှာဒီကနေပြီးတော့နှမ်းပြီးတော့တခါလေနှစ်ရက်စာတော့သမင်းချက်ထားချက်ပြီးတော့နှင်းတော်တို့ထားရေတွေကိုပုံးနဲ့ဆွဲတင်ထားရေချက်ထားအဲ့မှာပြက်မယ်အကုန်လုံးကြီးဟာအကုန်လုံးလည်းတရင်နေရဟိုကတွန့်နေတာဆိုတော့အကုန်ဘုန်းကြီးဆက်သွယ်ရဆက်သွယ်လို့ရနိုင်တဲ့ဟာတွေကိုဟိုကဆက်သွယ်ဒီကိုလည်းနှမ်းပြီးအကြောင်းကြားပြီးတော့မေတ္တာပို့ပေးပါမေတ္တာပို့ပေးပါနဲ့နှမ်းပြီးပြောတော့ဘုန်းကြီးတရားနေပြီးတော့ဟောလုပ်ပေးပါညမှလည်းပဲ ထူးပြုပြီးတော့သူတို့ပြောနေတဲ့အချိန်တွေမှာဘုရင်ထူးပြုပြီးတော့မေတ္တာကိုပို့ပေးနေပါကိုသာသနာ့ကြီးကြွခဲ့တဲ့နေရာတွေအခုလေချောင်းမလွတ်တဲ့နေရာတွေထူးပြုပြီးတော့မေတ္တာပွားပေးရဒါကြောင့်ဒီမှာကဘာသူကဘာသာအလုံးတတ္တဝါတမမေတ္တာပွားတာအာလုံးစီကိုဆိုင်စိတ်ကိုမေတ္တာရောက်သွားအောင်မေတ္တာပွားပေးရတာအဲ့လိုမေတ္တာပွားနေခြင်းဟာဗျာမဝိဟာရဘယ်လိုနေထိုင်တာလဲ အေးမြတ်သောနေထိုင်ခြင်းတဲ့မေတ္တာဆိုတာဘုန်းကြီးတို့ယောဂီများအခြားခြားပုဂ္ဂိုလ်တွေသူများတွေလည်းကိုယ်လိုပဲချမ်းသာခြင်းများလိမ့်မယ်လို့အဲလိုကိုကျင်းစာပြီးတော့သူတစ်ပါးတွေပေါ်မှာချမ်းသာစေလိုတဲ့သဘောဟာမေတ္တာကိုလို သူတစ်ပါးတွေလည်းချမ်းသာကြပါစေသူတစ်ပါးတွေလည်းကိုလိုပဲချမ်းသာခြင်းရပေလိမ့်မယ်လို့အဲဒီလို စိတ်ရိုးထားနိုင်ပြီဆိုရင်ဒါပါစိတ်ထားတာလေဒီမေတ္တာစိတ်ထားတာတချို့ကကိုလိုချမ်းသာမှာကိုစိုးရိမ်နေတာဒါမေတ္တာစိတ်မထားနိုင်တာအဲ့တော့ချမ်းပုဂ္ဂိုလ်တွေလေကိုလိုချမ်းသာကြပါစေလို့မေတ္တာစိတ်ထားဒါကြောင့်မေတ္တာပွားတဲ့အခါမှာတော့ဘုန်းကြီးတို့ယောဂီများမေတ္တာပွားပြီဆိုရင်ဘသူကစပွားရမှာလဲဆိုရင်မိမိကိုယ်ကစပြီးမေတ္တာပွားရမှာ မေတ္တာပွားတဲ့အခါမှာနော်မေတ္တာပွားနည်းရတချို့ကမသိဘူးရောက်လာရောက်လာပွားတာဒါလည်းပွားလို့မရဘူးလားရဒါပေမဲ့တကယ်စနစ်တကျမေတ္တာပွားတော့မယ်ဆိုရင်အဟံတုခိတောဟောမိနေတုခောဒါပထမဦးဆုံးပွားငါသည်ချမ်းသာပါစေခြင်းရဲ့ကင်းပါစေအာလုံးလောကကြီးထဲမှာမိမိကိုယ်ကိုမိမိချမ်းသာစေခြင်းလားမချမ်းသာစေခြင်းလို့လားဒီဒါကြောင့်မိမိကိုယ်ကစပြီးတော့မိမိကိုယ်ကိုမေတ္တာစပွားတဲ့ မိမိကိုယ်ကိုမေတ္တာစပြီးတော့ပွားရအဲမပွားကြိုတင်ပြီးတော့အစဆုံးမပွားသင့်တဲ့ပုဂ္ဂိုလ်အဲလိုအစဆုံးမပွားသင့်တဲ့ပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးလဲမိမိမုန်းတဲ့ပုဂ္ဂိုလ်ဘယ်တော့မှစပြီးမေတ္တာမပွားနဲ့ပွားလို့သူစီမေတ္တာရောက်ပါမလားကျွန်တော်မုန်းနေတာမျက်ချင်းတောင်ဆက်ဆုံးမပြောတဲ့ပုဂ္ဂိုလ်ဘယ်လိုမေတ္တာရောက်ဘယ်လိုမှစပြီးမေတ္တာပွားလို့မရဘူးအလွန်ချစ်တဲ့ပုဂ္ဂိုလ် အလွန်ရှင်းတဲ့ပုဂ္ဂိုလ်မေတ္တာပွားမေတ္တာမရောက်ဘဲနဲ့တဏှာရာဂတွေဖြစ်ကုန်တယ်။အဲဒီမှာမေတ္တာဖြစ်မေတ္တာမှမရောက်ဘူးအဲဒီမှာဒါကြောင့်မို့အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲစပြီးမေတ္တာမပွားရဘူး။နောက်ပြီးတော့ဉာဏ်သူအဲဒီပုဂ္ဂိုလ်တို့ကိုစပြီးမေတ္တာပွားလို့ရပါမလား။ဒါကြောင့်မို့ရှိရှိသူတော်ကောင်းများကမုံထသသူလွန်ချစ်သူနှင့်လေလူတစ်ပြားရန်သူမှာမေတ္တာမစတဲ့ အဲ့ဒီပုဂ္ဂိုလ်ကိုစပြီးမေတ္တာမပွားနဲ့ကဲဆိုကြည့်လိုက်မုံထာသသူလွန်ချစ်သူနဲ့လေလူတပြာရန်သူမှာမေတ္တာမစပင်မုံထာသသူလွန်ချစ်သူနဲ့ လေလူတပြာရန်သူမှမေတ္တာမစပင်ဒီအဲ့ဒီပုဂ္ဂိုလ်တွေကိုစပြီးမေတ္တာမပွားနဲ့ဘု து ကိုစလုံးမေတ္တာပွားရမှာလေမိမိကိုယ်ကိုမိမိမေတ္တာပွားတယ်အဲဒါကြောင့်အထူးမေတ္တာမပွားရမယ့်ပုဂ္ဂိုလ်တွေရှိသေးတယ်အဲ့ဒီပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုလိမ်မတူတဲ့ပုဂ္ဂိုလ်သေဆုံးသွားတဲ့ပုဂ္ဂိုလ် မေတ္တာပွားလို့မေတ္တာမရောက်နိုင်ဘူးတဲ့မင်းမတူတဲ့ပုဂ္ဂိုလ်မေတ္တာစမေတ္တာပွားနေရင်လည်းအဲ့ဒီပုဂ္ဂိုလ်မှာကမ္မရာဂတွေဖြစ်ပြီးတော့မေတ္တာလည်းမရောက်ဘူးသေသွားတဲ့ပုဂ္ဂိုလ်လည်းမေတ္တာမပွားနဲ့မေတ္တာမရောက်ဘူးလေတချို့ပုဂ္ဂိုလ်တွေကဆရာတော်ဗျာကွယ်လွန်သွားရတဲ့တပည့်တော်မိဘဘိုးဘွားတွေကိုဆရာတော်မေတ္တာလေးပွားပေးတယ်မေတ္တာလေးပွားပေးပွားလို့မေတ္တာရောက်ပါမလားမေတ္တာပွားပေးရမှာမဟုတ်ဘူးကုသိုလ်ကောင်းမှုရဲ့ကိုယ်စုတွေကိုမလုပ်ပေးရဘူး အမြပေးဝေပေးရမှာမေတ္တာပွားလို့မေတ္တာမရောက်ဘူးလိမ္မတူရာသေသူမှာမေတ္တာမပွားနဲ့တဲ့ကဲဆိုကြည့်လိမ္မတူရာသေသူမှာမေတ္တာမပွားနဲ့လိမ္မတူရာသေသူမှာမေတ္တာမပွားနဲ့ ကဲလိမ့်တူတဲ့ပုဂ္ဂိုလ်သိသွားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဒီမေတ္တာမပွားနိုင်ရင်မေတ္တာမရောက်ဘူးလေဒီတော့ဘသူကစပွားရမှာလဲဆိုတော့သောသောကပြောတယ်မိမိကစပွားမိမိပွားပြီးတယ်မိမိကိုယ်ကိုပွားပြီးပြီဆိုရင်မိမိရှိတဲ့ပုဂ္ဂိုလ်မိမိပုံမှာကျေးဇူးရှိတဲ့မိဘကြာသမားဆွေမျိုးသားချင်းတွေဒါတွေပွားပြီးတော့မှပို၍ချစ်သူမိမိအင်တန်မြန်လို့ရချစ်ခင်နဲ့မိမိသမီးမိမိခင်မောင် ကိုယ့်ရဲ့ပြီးပြီးဆိုမှမိမိရဲ့ဉာဏ်တို့နောက်ဆုံးမှာပွားအဲ့ဒီလိုအဆင့်တင်ပွားဆိုကြည့်မိမိသာယူချက်သူနောက်ဆုံးပုံ၍ချက်သူကိုယ်ရန်သူပွားမှုစင်တိုင်းပင်မိမိသာယူ စ်သူနောက်ဆိုကို၍ချစ်သူကိုယံသူပွားမှုစင်တိုင်းပင်ဒီမေတ္တာပွားပြီဆိုရင်အဲ့ဒီလိုအစဉ်တိုင်းမိမိကိုယ်ကိုယင်ပွားပြီးမှမိမိရဲ့ကျေးဇူးရှိတဲ့မိဘဆွေမျိုးသားချင်းမိမိရဲ့ဒီကိုယ်မောင်နှမပွားပြီးပြီဆိုမှမိမိအမတန်ချစ်တဲ့ပုဂ္ဂိုလ်ပွားပြီးပြီဆိုမှမိမိရဲ့ဉာဏ်သူစသူတခြားပုဂ္ဂိုလ်တွေကိုမိမိ ဆင်းတဲ့မိမိကိုယ်ကနေပြီးတော့တခြားကိုဖြန့်သွားအဲ့လိုပွားတဲ့မေတ္တာပွားတယ်အဲ့တော့မေတ္တာပွားတဲ့အတွက်ဒီမေတ္တာဟာဘုန်းကြီးယောဂီများအလျားအနံမရှိပေမဲ့ဒီမေတ္တာအသွားအပြန်မရှိဘူးလားအသွားအပြန်ရှိတယ်ဒီမေတ္တာတရားပွားခြင်းဟာဘလောက်အကျိုးများတယ်ဆိုရင်ဒါနကုသိုလ်တဲ့မေတ္တာကုသိုလ်ကပိုကျိုးများတယ် ဒီဒါနကောင်းမှုတွေပြုလို့တရားတရားအားကောင်းတဲ့ပုဂ္ဂိုလ်ဟာတစ်နေ့တစ်နေ့သမင်းအိုပေါင်းတရားတရားနဲ့သုံးကြိမ်ဖြစ်ပြီးမနေ့တစ်ကြိမ်နေ့တစ်ကြိမ်ညတစ်ကြိမ်အဲဒီမှာဒီနေ့ကိုသုံးကမနေ့တစ်ကြိမ်နေ့တစ်ကြိမ်ညတစ်ကြိမ်အိုပေါင်းဘယ်လောက်လဲသမင်းအိုပေါင်းတရားနဲ့အခါလေးဖြစ်ပြီးအဲဒီတွင်မွေခြင်းဖြစ်မိမိတို့နှုတ်တညစ်တာလေး နှုတ်တညစ်စာလေးမနေ့တစ်ချိန်နေ့တစ်ချိန်ညတစ်ချိန်အဲဒီမှာသုံးစာလောက်မေတ္တာပွားမယ်ဆိုရင်အဲ့ဒီမေတ္တာကပိုပြီးအကျိုးများတယ်ဟုတ်တယ်ရလေဒီနေ့ကိုသုံးချိန်သုံးချိန်တစ်ခါနဲ့သမင်းကျွေးတာဖြစ်ကျွေးမွေးဒူတန်းတာဖြစ်နုတညစ်တာနုတညစ်တာတခဏလေးတခဏလေးအလုံးသတ္တဝါတွေရဲ့ပုံမှာမေတ္တာစိတ်ဖြန့်ပြီးမေတ္တာပွားလိုက်တာကအကျိုးများတယ်တဲ့ ဒါကိုဘုန်းကြီးတို့နိဒာနဝဇ္ဇတန်ယုဩပမသုတ်မှာမြတ်စွာဘုရားဟောတာအဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကမှတ်သားလို့လွယ်ကူအောင်ထုတ်ပြန်လာပြီးပြီးခဲ့တယ်အဲ့တော့ဘုန်းကြီးတို့ယောဂီများမှတ်သားထားကြည့်အောင်တနေ့သုံးကဘုတရားဖြင့်ချက်ခါခမင်းကျွေးမွေးခြင်းဖြင့်မယွင်းစင်စစ် နှုတ်တညစ်သာချိန်လုံးကားမြမေတ္တာပွားမြကြိုးကြည်မှသည်ဘုရားမြတ်စွာမိန်ကွန်းသည်တနေ့ဆုံးကအိုတရားဖြင့်ချက်ကားသမင်း ကျွေးမွေးခြင်းဖြင့်မယွင်းစင်စစ်နှုတ်တည်းမြစ်သာချိန်သုံးသာမြမေတ္တာပွားများကြိုးကြည်မာသည်ဘုရားမြတ်စွာမိန်ခွန်းသည် ဒီတော့မေတ္တာတရားပွားများတာအကျိုးကြီးမားဆုံးလို့ရှင်းပြသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေဟာနောက်ဆုံးဘုန်းကြီးတို့ယောဂီများသံဃာတော်များကြည့်ပြီသံဃာတော်များမိမိတို့တူတန်းနဲ့ဆွမ်းကိုအိမ်မှာပင်းပြီးတော့ဆွမ်းများဆက်ကတူတန်းနေတူတန်းနဲ့ကသံဃာတော်များမေတ္တာသုတ်တံပရိတရားတော်ယုံပြီးတော့မိမိတို့ဆွမ်းတကဆွမ်းမတွေကိုမေတ္တာမပွားဘူးလားမေတ္တာပွားတော်မူကြ၏ အဲဒီလိုမေတ္တာပွားပြီးတော့မှမိမိတို့တူတန်းနဲ့ဆွမ်းအတုခံတော်မူကြတာအကျိုးနည်းလို့လားအကျိုးကြီးလို့လားအကျိုးကြီးလို့ဒါကြောင့်မို့မေတ္တာပွားပြီးတော့ဆွမ်းများသုံးဆောင်လို့ဆိုရင်တဲ့အာမောကရထပိဏ္ဍဘုံတတိအချင်းချင်းမဖြစ်တဲ့အကျိုးရှိအောင်သုံးဆောင်ခြင်းပဲတဲ့အကျိုးရှိတဲ့သုံးဆောင်ခြင်းဒါကြောင့်မို့ရှင်မင်းဝဓမ္မမိသားစုများ ဒီနေ့တရားဓမ္မများသူများနဲ့ဆွမ်းကိုလူခံတဲ့အခါမှာမေတ္တာပွားသလားမပွားဘူးလားဒီမေတ္တာပွားပြီးတော့လူခံလူတန်းတဲ့ပုထုရှင်လည်းပဲအကျိုးကြီးစေခြင်းလုံးလို့နောက်ပြီးတော့မိမိကိုယ်တိုင်လည်းပဲအကျိုးကင်းစေခြင်းလို့ဒီမေတ္တာပွားပြီးတော့ဘုဆောင်ခြင်းဟာတာမိပရိဘောဂဆိုးရပိုင်ဆိုင်ခြင်းဖြင့်ဘုဆောင်ခြင်းကိုယ်ပိုင်တဲ့ပစ္စည်းကိုသုံးရတယ်လို့ပဲဘာမှအကျိုးဖြစ်ဘူးလေ အန္နနယပရိဘောကကျွေးမတင်သောသုံးဆောင်ခြင်းကိုမှာမေတ္တာပွားပြီးတော့သုံးဆောင်တဲ့အတွက်ကြောင့်သူတန်းတဲ့ကုသိုလ်ရှင်ရဲ့ဆွမ်းကျွေးကိုမတင်တော့ဘူးဒါကြောင့်မေတ္တာပွားအန္နနယပရိဘောကမေတ္တာပွားပြီးသုံးဆောင်ဒါယိသပရိဘောကဒါယိသပရိဘောကအမွေခံဖြစ်ဖြစ်သုံးဆောင်ခြင်း မိဘပိုင်တဲ့ပစ္စည်းကိုသုံးတာအပစ္စည်းသလားမရှိဘူးလားဒီအဲ့ဒီလိုမေတ္တာပွားပြီးတော့သုံးဆောင်ခြင်းကိုယ့်ရဲ့အမွေခံအဖြစ်ဖြစ်မိဘရဲ့အမွေနှစ်ကိုသုံးဆောင်သလိုပဲဘာမှအပြင်းမရှိဘူးတဲ့အဲ့ဒီလိုသုံးဆောင်ခြင်းမျိုးနဲ့ဒါကြောင့်မို့မေတ္တာပွားပြီးသုံးဆောင်လာအဲ့လိုမေတ္တာပွားပြီးသုံးဆောင်ခြင်းအပြင်ဆွမ်းဆူတဲ့ပုဂ္ဂိုလ်မှလည်းကြီးမားတဲ့အကျိုးတရားတွေမရဘူးလားနော် ဒီကြီးမားတဲ့ကျိုးတရားတွေရတယ်လေတို့စကြောင့်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကဏတုံးကရှင်သူဘူတိဆိုတဲ့မထေရရှင်သူဘူတိဆိုတဲ့မထေရဟာတရားဓမ္မများထူတန်းနဲ့ဆွမ်းကိုအတူခံတော့မယ်ဆိုရင်မေတ္တာသာဝင်စားပြီးမှအတူခံတယ်။ဘာဝင်စားလဲမေတ္တာသာဝင်စားပြီးမှအလူခံတယ်ဆိုလိုရင်းကတော့မေတ္တာပွားတယ် ကုသိုလ်များကိုမေတ္တာပွားပြီးတော့နေလိုက်အဲ့လိုမေတ္တာပွားပြီးတော့မှကုသိုလ်ရှင်များတူတန်းတဲ့ဆွမ်းကိုအလူခံတာအခုဘုန်းကြီးတို့ယောဂီများလို့ပေါ့ဒီမင်းဝန်ဓမ္မမိသားစုများဘုရားဓမ္မနဲ့တူတန်းတဲ့ကုသိုလ်ရှင်များတူတန်းတဲ့ဆွမ်းကိုဖုံးပြီးတော့မယ်ဆိုရင်ပထမဆင်ញင်ဆင်ញင်ပြီးတော့မှမေတ္တာပွားအဲ့လိုမေတ္တာပွားပြီးတော့အလူခံတဲ့အခါကျတော့မိမိမှာရောအကျွေးကျင်သေးရလား ဒီကိုယ်ပိုင်ပစ္စည်း3000ရတယ်လို့အမွေခံပစ္စည်း3000ရတယ်လို့3000ရတယ်လွတ်လွတ်လပ်လပ်နောက်ပြီးတော့သူတန်းနဲ့ကုသိုလ်ရှင်တွေရော အကျိုးမများဘူးလားဒီသူတန်းနဲ့ကုသိုလ်ရှင်တွေလည်းပဲအကျိုးများတယ်ဒါကြောင့်မို့ဘုန်းကြီးတို့သံဃာတော်ရှင်များများမိမိတို့လူတန်းနဲ့ဆွမ်းကိုပုံပေးတော့မယ်ဆိုရင်သံဃာတော်ရှင်များများအလုံးမေတ္တာပွားကြမေတ္တာတုတ်ပရိတရားလို့ယုတ်ပြီးမေတ္တာပွားပြီးတော့မှပုံပေးတယ်ဘုန်းကြီးတို့ဆိုရင်ဒကာတော်မများလူတန်းနဲ့ စွမ်းမဲ့ဖြစ်ဖြစ်သိပြီးပဲဖြစ်ဖြစ်ခဲဝင်ပဲဖြစ်ဖြစ်ဘာကိုပဲဖုံးပေးဖုံးပေးချက်ချင်းတတိလွတ်ပြီးတော့ကောက်ပြီးဖုံးပေးတာမျိုးရှိတော့အဲဒီမှာဖုံးပေးရတော့မယ်ဆိုမေတ္တာကိုပဲရင်ပွားလိုက်မေတ္တာပွားပြီးတော့မှဖုံးပေးလိုက်တာဒါကြောင့်ဒီမေတ္တာတရားပွားများခြင်းအကျိုး7မျိုးရတယ်အကျိုးဘယ်နှမျိုးလဲအေးဘုန်းကြီးတို့မေတ္တာတရားပွားများတဲ့ပုဂ္ဂိုလ်ရာအကျိုး7မျိုးတည်အောင်ရတယ်ဆိုတာကိုဘုန်းကြီးတို့ကျမ်းစာများမှာဖွင့်ပြတာ ကတမေဧကတတဒုက္ခံပုပတိဒုက္ခံပတိပုဒ္ဒတိနာပါပကံသုပိနာပတ္တိမနုဿာနာပိယောဟောတိအမနုဿာနာပိယောဟောတိဒေဝနံရကတိနတ္တဧကိဝါနတ္တဧကိဝါဝိတံဝသတ္တဝါကမတိဒုဝတံစိတ်တံသမာဓိယတိမူကဝန္နောဝိပတိရတိ အတ္တမုံလောကလံကရောတိဥဒ္ဒရိအပတိဝိသံတော်ဗြဟ္မာကုလောဘဂောဟောတိအဲဒီမှာ7မျိုးအကျိုးရှိပါတယ်တဲ့မေတ္တာအကျိုးက7မျိုးရှိပါတယ်အဲဒီ7မျိုး7မျိုးဟာပါဠိလဲဆိုတော့ဒုက္ခဒုပ္ပတိချမ်းချမ်းသာသာဤပြောရအောင်မေတ္တာပွားပြီးတော့အိတ်ကြီးမေတ္တာပွားပြီးတော့အိတ်ကြီးရင်ဟိုဘက်ဒီဘက်သိမ့်နေစရာဒူးနေစရာလိုသေးလားမေတ္တာလေးပွားပြီးတော့အိတ် အခုဘုန်းကြီးတို့ယောဂီများမေတ္တာမပွားဘူးတခါအေးရဝင်ပြီဆိုရင်ဘယ်သူကပါလိလောက်တယ်ပါလူတွေပါလိလောက်ဒါတွေမကောင်းတဲ့စိတ်တွေနဲ့ဝင်ရတာကိုယ်လည်းအိမ်ကိုကြော်ဘိုးပဲလိမ့်ဒီပဲလိမ့်ဟာတပြင်းနေဖြားရတယ်တပြင်းနေဖြားရတယ်ဖြစ်နေတာသူချမ်းသာသွားစိတ်ကလားမရရဘူးမရရဘူးခေါင်းမေတ္တာလေးသာပွားအလုံးသတ္တဝါတွေမေတ္တာလေးပွားပွားပြီးတော့အိမ်ကြီးချမ်းချမ်းသာသာလေးဖြစ်ကြော်သွားပြီဒုက္ခပရိပုသတိအိယာကနိုးတဲ့အခါမှာ တခါလဲလေတွန်းကောက်ွယ်ကြီးအန်းလေပေါ်စရာလူသေးရလားအဲသာရင်ထားတော့သမီးရထားလို့အင်းဟာလိမ့်နေပြန်ပြီတခါတွန့်နေပြန်အခုဒီမှာမေတ္တာပွားနေတဲ့ပုဂ္ဂိုလ်အေးရကလိုးလာပြီဆိုရင်လည်းကြည်ကျင်နေရင်ချမ်းသာသာသာလေးလိုးလာတယ်နောက်ပြီးအိပ်ပျော်လို့အိမ်မက်များမဲ့ရတောင်မှနပပကံဥပိနာပတ္တိ မကောင်းတဲ့အိမ်မဆိုးရမယ်ဆိုတွေမမြင်မဘူးအခုဘုန်းကြီးတို့ယောဂီများမှတခါနဲ့ဘလူစီရတာနဲ့ဘာပြရတာနဲ့တခါညဘလူကဆွဲချလို့နဲ့ဘာဝကဘာကြီးကဘာလို့လို့လဲဖြစ်တယ်ဒါမေတ္တာပွားလို့လားမပွားလို့လားဟေးမေတ္တာမပွားလို့မကောင်းတဲ့အိမ်မက်တီရမက်တီမက်နေတာဒါကြောင့်မေတ္တာလေးပွားဟေးနောက်ပြီးတော့ဘုန်းကြီးတို့မနုဿာဏတိယောဟောတိမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကို လူများကရောပါဖြစ်လေချစ်ခင်ရတယ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာတခါရင်ကြည်နေမျက်နှာတွေကကြည်နေနေတယ်စူပုတ်မနေပုတ်တိုးတိုးရင်းမနေမေတ္တာတွေကကြည်မျက်နှာတွေကကြည်နေနေမြင်ရတဲ့ပုဂ္ဂိုလ်တိုင်းကချစ်ခင်ကြတယ်ဒါကြောင့်အမနုဿာနာမနုဿာနာပြီးရောဟောတိအမနုဿာနာပြီးရောဟောတိလူတွေနဲ့မဟုတ်ဘူးနတ်တွေကလည်းချစ်ကြတယ်ဘသူတွေကချစ်ကြတယ် ဒီနတ်တွေကလည်းဖြစ်ကြတယ်ဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဝိတာခဆိုတဲ့မထေရအဲဒီမထေရကိုနတ်တွေကဖြစ်ဖြစ်တာအဲဒီဝိတာခမထေရနတ်တွေကဖြစ်ကြတယ်ဆိုရင်ဘယ်လိုဖြစ်လဲဆိုရင်ဒီဝိတာခမထေရတဏှာတဏှာဆိုရင်၄နှစ်၄နှစ်တရင်သုံးဘယ်နှစ်နှစ်တရင်သုံးလဲအဲဒီလိုမေတ္တာဘာဝနာများနဲ့ပွားတရားဝိပဿနာဘာဝနာနဲ့ပွားဒီလိုပွားနေတဲ့ပုဂ္ဂိုလ်ဆိုတော့ အဲဒီသူရောက်တဲ့နေရာတိုင်းနေရာတိုင်းမှာအားလုံးရှိတဲ့နတ်တွေငြိမ်းချမ်းကြတယ်အားလုံးလောဘဒေါသတွေကျင်းပြီးတော့သူ့ရဲ့မိတ္တဓာတ်တွေလည်းအကုန်လုံးဟာအေးချမ်းကြတယ်မေတ္တာပွားပြီဆိုရင်အားလုံးနေရာထင်ရတဲ့ပုဂ္ဂိုလ်ကြီးချမ်းတယ်။ဘုန်းကြီးတို့ကဒီမှာရိတ်တာအတွက်မှာရှိကြတဲ့ပုဂ္ဂိုလ်တွေပေါ်မှာအမြဲတမ်းအမြဲတမ်းဒီရိတ်တာအတွက်မှာရှိကြတဲ့အားလုံးပြင်းသုံးရတဲ့ယဟန်တန်ဃာတော်များ ယူတာယောဂီများမြို့သမီးယောဂီများအားလုံးဝေယဝတ္တဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များခုနှစ်နှစ်သားသမီးများအားလုံးကိုဘုရားအမြဲတမ်းမေတ္တာပွားအမြဲတမ်းမေတ္တာပွားနေတဲ့အတွက်ကြောင့်ဒီဒိဋ္ဌာကျွတ်မှာနေထိုင်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးကိုမချမ်းမြေ့ဘူးလားဆရာသမားရဲ့မေတ္တာရေးအောက်မှာနေရတဲ့အတွက်ကြောင့်ချမ်းမြေ့ကြတယ်တရားဘာဝနာအားထုတ်တဲ့အခါမှာလည်းပဲစိတ်တည်ငြိမ်မှုသမာဓိတွေညံ့ညံ့မရဘူးလား အဲ့ဒီလိုစိတ်နှလုံးဖြန်းရည်တဲ့အတွက်ကြောင့်ဟောသမားကြီးထူတော်ရတာလည်းဉာဏ်ဉာဏ်ကြီးဖြစ်တယ်။ဒါကြောင့်ယူဝိသကမထေအဲ့ဒီမှာသတင်းသုံးပြီဆိုရင်အဲ့ဒီနားမှာရှိတဲ့နတ်ကြီးကချမ်းချမ်းမြေ့ကြတယ်။စိတ်နှလုံးချမ်းမြေ့ပြီးတော့တခုနဲ့တခုချစ်ခင်ကြတယ်။အဲ့ဒီမှာယူဝိသကမထေကတဏှာကိုကြောင်းတော့မယ်ဒီနေ့ပြည့်ပြီဆိုရင်အဲ့ဒီမှာနတ်တွေကငိုကြ။အဲ့ဒီမှာတဏှာနဲ့တဏှာကြောင်းမယ်ဆိုတော့ငိုတန်ကြတော့ဟဲ့ဘယ်သူလဲဝိသကမထေက တပည့်တော်ပါဗျာတပည့်တော်ဆိုတာဘသူလဲဒီဘယ်ပင်မှာစောင့်နေတဲ့နတ်ပါဗျာဘာလို့ငိုရတာလဲအရှင်ဘုရားဒီကနေဒီပြန်ကြွတော့မယ်ဆိုလို့ပါဗျာငါဒီမှာရှိနေလို့တင်တော့မှာအကျိုးရှိသလားရှိပါတယ်ဗျာတဲ့တပည့်တော်တို့အရှင်ဘုရားမရှိခင်အရှင်ဘုရားမနေခင်မကြောက်ခင်တော့ကတပည့်တော်တို့ဒီမှာနေကြတဲ့ပုဂ္ဂိုလ်တွေဟာမငြိမ်ညွတ်ကြပါဘူးဗျာတူနဲ့တူမငြိမ်ညွတ်ကြတဲ့အတွက်ကြောင့်နေရဆင်ရအမတန်ဆင်ရပါတယ် မင်းတို့ယောဂီများအတူနေပုဂ္ဂိုလ်တွေမညီညွတ်ရင်ချမ်းသာမလားဆင်းရဲမလားအခုဒီမှာနတ်တွေကဒီဘက်တို့အမြဲတမ်းဆင်းရဲကြပါလေတဲ့မညီညွတ်ကြဘူးဒါကြောင့်အခုရှင်ဘုရားရောက်တဲ့အချိန်ကစပြီးရှင်ဘုရားမေတ္တာကြီးအောက်မှာနေရတော့အလုံးညီညွတ်ပြီးချမ်းသာကြတယ်ဗျာအခုရှင်ဘုရားကြွတော်မယ်ဆိုရင်တပည့်တော်တို့ငဘိုးအနေထားမျိုးကြီးပြန်ရောက်ပြီးတော့ဆင်းရဲမှဆိုလို့တပည့်တော်တို့ဝမ်းနဲ့ပူဆွေးမိပါတယ်ဗျာဆိုတော့ကဲကဲသင်တို့ငါရှိလို့အကျိုးရှိတယ်ဆိုရင်ငါဆက်နေလိုက်အဲ့ဒီလိုနဲ့ နေလိုက်ဒီနေ့ကြည့်လို့ပြန်မယ်ကြံလိုက်ငိုလိုက်နေလိုက်ဒီနေ့ကြည့်လို့ပြန်မယ်ကြံလိုက်ငိုလိုက်နဲ့အဲ့ဒီမှာဒီမထေကြီးလည်းအဲ့ဒီမှာပဲပြင်းနေပါဆံရတယ်။ဒါနတ်တွေကဖြစ်တာဘုရားဖြစ်တာလေ။နတ်တွေကဖြစ်တာဘုန်းကြီးယောဂီများနတ်ကဖြစ်ယုံနေလားဆိုတော့ဘုန်းကြီးယောဂီများဒီနတ်တွေကရောမတော့ရှောက်ဘူးလား။ဒီနတ်တွေကဖြစ်ယုံနေမဟုတ်ဘူးဒေဝနာရတ္တိ မိမိပေါ်မှာမေတ္တာထားပြီးချမ်းသာစေလိုတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုနတ်အများကပြန်ပြီးတော့ဗာဖြစ်တယ်။ဆောက်ရှောက်တယ်။ဘုန်းကြီးတို့မြတ်စွာဘုရားဟောထားတာလေ။မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဟောထားတာမိမိတို့အိမ်သစ်၊ယာသစ်ဆက်တဲ့ကအိမ်သစ်၊ဆောင်းသစ်မိမိတို့စီးပွားရေးလုပ်ငန်းနေရာသစ်ဆောင်ရွက်ပြီးဆိုတဲ့ကကဏ္ဍမျိုးမှာအဲဒီမှာသီလနဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်များကိုပင်နဲ့ပြင့်ပြီးတော့စွမ်းများဆက်ကလူတန်းညာ လူတန်းပြီးတော့အဲ့ဒီကုသိုလ်ရဲ့ကောင်းမှုအဖို့အဆုတွေကိုအဲ့ဒီမှာစောင့်ရှောက်တဲ့နတ်တွေကိုမြတ်တာပါအမြတ်တောင်းဝေကြဘာလို့ခိုင်းလိုက်လဲအဲ့ဒီလိုအမြတ်တောင်းဝေရဆိုကြတော့နတ်တွေကဟောဒီပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိတို့ရဲ့ချမ်းသာရေးကိုလိုလားတဲ့ပုဂ္ဂိုလ်ပါလားမိမိတို့ကိုအခုတခါလေချမ်းသာအခုလိုကောင်းမှုရဲ့အဖို့အဆုတွေပြုပေးတယ်ပြုပေးပြီးမြတ်တမ်းဝေပေးတယ် ဒါကြောင့်မိမိတို့ကလည်းပြန်ပြီးတော့ဒီပုဂ္ဂိုလ်စီးပွားဥစ္စာတွေတိုးတက်အောင်ဘေးရန်အန္တရာယ်တွေကျင်းအောင်ဆောက်ရှောက်ရမှာပါလားဆိုပြီးတော့နတ်အများကပြန်ပြီးတော့ဗာဖြစ်ကြတယ်။အေးဆောက်ရှောက်ပြီးကြတယ်။ဒါရင်လားဆိုတော့အတ္တမေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့ကိုယ်မှာသက်ကိဝါမိလည်းမလောက်ဘူး။မေတ္တာပွားနေတဲ့ပုဂ္ဂိုလ်မေတ္တာကမ္မထာတွေအများအားပွားများနေတဲ့ပုဂ္ဂိုလ်မိလည်းမလောက်ဘူး။ဝိသံ အစိတ်အသူကမိမိကိုမုန်းလို့အစိတ်ကြီးခတ်ကြွေးအစိတ်ခတ်ကြိုင်းဒေသာကိုပဲကြွေးကြွေးအစိတ်နဲ့နဲ့နဲ့ပြစ်တတ်အဲ့ဒီပုဂ္ဂိုလ်သိနိုင်မှာမလားမသိနိုင်ဘူးလေဒါရင်လားဆိုတော့သတ်ချံတဲ့ဒါလည်းနဲ့သိသိနိုင်တဲ့လက်နဲ့နဲ့မိမိကိုပြုလုပ်ကြပြီမလို့လည်းပဲညှင်းဆဲနှိမ့်ဆက်ကြပြီမလို့လည်းပဲအဲ့ဒီလိုဒါလည်းနဲ့စသိသိနိုင်တဲ့လက်နဲ့လူတွေလည်းမိမိမှာမရှိခိုင်မကြရောက်နိုင်ဘူးလေ ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ကြည့်ပြီမြတ်စွာဘုရားလက်ထက်ကဥတေနမင်းကြီးရှိတယ်ဘယ်သူလဲလဲညာဥတေနမင်းကြီးဆိုတာဆင်းလေးကိုရင်ကြီးအောင်ဆင်းလေးကိုခေါ်နိုင်တဲ့ဂါထာရှိတဲ့မင်းအဲ့ဒီမင်းကသာတဲ့သူ့ရဲ့ကားနဲ့စောင်းလေးတီးပြီးတော့အဲ့ဒီကားသားလေးနဲ့ရော့လိုက်ပြီဆိုရင်တိုးထဲမှာရှိတဲ့ကြားသမျှဆင်းနေဟာအကုန်လုံးဥဒိနာမင်းကြီးစီကိုရောက်လာအောင်ကအဲ့ဒီသွားချက်တဲ့မင်းအဲ့ဒီမှာသူ့မှာမိဖုရားတွေရှိတယ်အဲ့ဒီမိဖုရားတွေက ဘုရားတရားသာရဏသုံးပါးကိုအင်မတန်ကြည်ညိုသိကတဲ့သာမာဝရီဆိုတဲ့နေရာရှိတယ်။အဲဒီသာမာဝရီနေရာပေါ်မှာအကောက်ကျန်တဲ့ပုဂ္ဂိုလ်ကမာကန္ဒီဆိုတဲ့နေရာ။ဒါပွင့်လို့ဒါကြီးကိုကျေကြီးဟောနေရမယ်ဆိုကြရင်အဲတော့လူရင်းလေးပြောအဲတော့မာကန္ဒီကနေပြီးတော့အကောက်ကျန်တဲ့အတွက်ဥတ္တနာမင်းကြီးကသာမာဝရီနေရာပေါ်မှာစိတ်ခူပြီးတော့နေရာနဲ့တကွာသူ့ရဲ့အချွေရံတွေကိုတခါတည်းမှလေးနေတယ် စိတ်များတဲ့လေးနဲ့ဖွင့်မယ်ဆိုပြီးတော့ဒီခါလေးအကုန်ထားပြီးတော့အဲဒီမှာအကုန်လုံးကျန်းစီရခိုင်းပြီးတော့ဥတည်နာမင်းကြီးကသမ္မာဝရိမေဘုရားအစိတ်လုံးများတဲ့ဒီခါလေးဖြစ်တာလေအဲဒီလိုအစိတ်လုံးများတဲ့ဖြစ်တဲ့အခါမှာသမ္မာဝရိမင်းကြီးကနေပြီးသူ့ရဲ့ချွေရန်နေရောဘောင်းတော်ဥတည်နာမင်းကြီးပုံမှန်လေးပဲစိတ်ထဲမှာမပြင်းမာကြဘူးဘရုပ်ပုံမှာဆော့ကြံတဲ့မုန်းပွားတဲ့ပုဂ္ဂိုလ်မာဂန်ကြီးပုံမှန်လည်းငါတို့ စိတ်ထဲမှာမပြင်းမကြတယ်အားလုံးပေါ်မှာတို့မေတ္တာလေးပွားနေကြရအောင်ဆိုပြီးတော့အဲဒီမှာမေတ္တာပွားနေတဲ့ကာကလကြတော့ဒီဥဒိဏငယ်ပြစ်လိုက်တဲ့ညာသမ္မာဝရိဏရောက်ပြီဆိုရင်တခါလေအဲဒီသမ္မာဝရိဏကနေပြန်လှည့်ပြီးတော့ဥဒိဏငယ်စီပြန်ပြီးတော့ညာပြန်သွားတယ်သမ္မာဝရိဏသမီးစီကိုတခါလေညာကဘယ်တော့မှမစိုးဝင်ဘူးဒါမေတ္တာကြတယ်ပါတတ်တယ်ပါလိမ့်မယ် မေတ္တာတတ်တယ်ဒါကြောင့်မို့ဘုန်းကြီးယောဂီများအမယနာရှိပေမဲ့မေတ္တာအသွားပြန်ရှိတယ်အသွားပြန်ရှိတယ်ဒါဘုန်းကြီးတို့ဒီမှာသာမန်လူသားချင်းမဆိုတာနဲ့ကတိရိစ္ဆာန်တွေပေါ်မှာဘုန်းကြီးတို့ယောဂီများမေတ္တာလေးထားကြည့်ပါအိမ်မှာမွေးထားတဲ့ခွေးကိုဒုက္ခကြီးပါခွေးရပါဖြစ်တယ်ပြန်ပြေးတယ်ကိုပြန်ဟောင်းတယ်ခိန်းတယ်အမလေးအစာလေးနဲ့ပြကြည့်ပါလားမိကိုတနတ်နဲ့ဟင်းဟင်းနဲ့နေတယ်ကဲပြန်ပြီးတော့ကိုကမေတ္တာ ထားလိုက်တော့သူကပြန်ပြီးတော့ကိုယ့်ကိုမေတ္တာနဲ့ပြန်ပြီးတော့မတုတ်ပြန်ဘူးလားတုတ်ပြန်လိုက်တာဥပသူဆိုတဲ့တရားကြီးတယောက်ရှိတယ်ဒါဘုန်းကြီးကရှေ့တော့မှာပေါ့ဒီဒီနှစ်ဒီကိုဘုရားရေးတာကထုတ်တဲ့စာအုပ်တော့ကိုဘုန်းကြီးဖတ်ပါလားဥပသူဤမေတ္တာစွာသူကခွေးတိရစ္ဆာန်တွေကိုသူကတဏှာတတ်တယ်ကျင်နာတတ်တယ်ခွေးအဲဒီမှာညနေဆိုရင်လည်း အားလုံးအိမ်တွေကခမင်းကြံအင်းကြံတွေကိုတခါဟိုဘက်ပုံးဒီဘက်ပုံးကြီးနဲ့ထမ်းပြီးတော့ခမင်းကြံအင်းကြံတခါအကုန်လုံးလိုက်လိုက်ယူပြီးတော့ခွေးတွေကိုတခါတဲ့ဆရာမှသွားပြီးတော့ဘုရားတိုင်းပေးဖို့ခြေလုံးတဲ့နေရာမှာသွားပြီးတော့ခွေးတွေကိုတခါတဲ့အိုးတွေခွက်တွေနဲ့ကျွေးတာအဲလိုကျွေးတဲ့အခါကျတော့မနဲ့တစ်ချိန်ညတစ်ချိန်ခွေးတွေကျွေးတော့အားလုံးခွေးတွေကဥပဒုအနာကိုပဲစောင့်နေကြဥပဒုလာတော့ပြီဆိုရင်ခွေးတွေအကုန်လုံးဟာ မြူတူပျော်ပါပြီးတော့ကူးနေကြတာကိုကြီးအဲ့ဒီလိုနဲ့ဒီနေ့မှာသိစ္စာရှိလို့တထုံဘက်ကိုသွားတယ်အဲ့ဒီတထုံသွားတဲ့အခါကလည်းကြတော့တထုံမှာဘုန်းကြီးတို့တောင်းပေါ်မှာဘုရားရှိတယ်အဲ့ဒီဘုရားကိုသွားဖူးတယ်သွားဖူးတဲ့အခါမှာရွာတရွာဖြတ်သွားအဲ့ဒီရွာကကွေးတယ်အထူးတန်းဆိုးတယ်ဆိုတယ်သွားတဲ့လူတွေဖြတ်သွားတာနဲ့တကယ်နဲ့ခွေးအုပ်ကြီးကလည်းလိုက်ပြီးဝိုင်းကြတယ် လူတွေကိုမဖြတ်ရဲတော့အဲ့ဒီမှာဆိုးတယ်အဲ့ဒီမှာဥပဒေသွားတဲ့အခါကျတော့ပထမတော့ကိုယ်ရခါရအောင်ဆိုပြီးတော့အတင်ပြေးလာတယ်ဟာဒီလူကြီးကိုကိုက်ခံရတော့မှာပဲလို့ထင်ရတယ်အနာနာလေရောက်တော့ကိုယ်တွေကတခါလဲခုံပြီးတော့ဥပဒေကိုဝိုင်းဖက်ကြတယ်ဆိုရင်ဝိုင်းဖက်ပြီးရှာရင်းနဲ့ရစ်ကြတယ်ကြည့်နော်ဥပဒေကျွေးခဲ့တာကဒီမှာရှိတဲ့ခွေးတွေကျွေးတာအဲ့ဒီကခွေးတွေကိုဒီတစ်ခါမှမကျွေးဘူး ဒါပေမဲ့ခွေးရဲ့ပုံမှာသူ့ရဲ့စိတ်ဟာမေတ္တာစိတ်ရှိသလားမရှိဘူးလားကဲသူ့ရဲ့မေတ္တာဓာတ်တွေကတခါခွေးရဲ့စီမှာတခါရောက်သွားအတော်အပြန်ဘုန်းကြီးတို့ယောဂီများခွေးတွေပေါ်မှာသူမေတ္တာစိတ်ထားတဲ့ဆိုခွေးတွေကလည်းလည်းသူ့ကိုပြန်ပြီးတော့မေတ္တာမထားဘူးလားကဲသိနေမယ်လို့ထင်တာအကုန်လုံးကခွေးတွေကဝိုင်းဖက်ပြီးတော့ဥပသူစီကိုတခါတော့ဝိုင်းတက်ကြဖက်ကြနာညာရက်ကြတခါတော့မိတ်ဆွေတယောက်တခါတော့ယေရှုရှင်တယောက်သားသလိုပဲ မေတ္တာဓာတ်တွေဘုန်းကြီးတို့ယောဂီများအသွားပြန်တယ်နောက်တစ်ခုဘုန်းကြီးတို့ဒီမှာကိုရိဖြစ်ရတဲ့တခုရှိပါတယ်မဟာစီရိကဒါဘုန်းကြီးတို့ရှင်းတော့ကဝတ္ထုရောင်လေးပြောမယ်ဆိုရင်ဒါအတိတ်ဝတ္ထုကိုခေါ်ပါတယ်ဘာဝတ္ထုလဲမြတ်စွာဘုရားလက်ထက်ကကိုတမ္မာဝရီတို့အကြောင်းပြောတယ်ဆိုရင်ဒါအတိတ်ဝတ္ထုကိုခေါ်ပါတယ်ဒါရှိကအခုဒီပစ္စုပန်ဘဝမှာပစ္စုပန်မှာတွေ့ခဲ့ကြုံခဲ့တာလေးကိုပြောလို့ရှိရင်ဒါပစ္စုပန်ဝတ္ထုကိုခေါ်ပါတယ် အဲ့ဒီဝတ္ထုကြောင့်နဲ့ဆက်ပြီးတော့သွားပြီးတော့မေးမြန်းစုံစမ်းကြည့်အဲ့ဒီနေရာမှာစုံစမ်းကြည့်အကုန်လုံးတိကျသိနိုင်မှာဘုန်းကြီးတို့မဟာသီသာသနာရေးတာပါပါမဟာသီသာသနာရေးတာတရားစစ်တဲ့ဆရာတော်ဟာကျေးဇူးတော်ရှင်ဆရာတော်ဝတ္ထုဇာတာပါဆရာတော်ဝတ္ထုဇာတာတရားစစ်ပါအဲ့ဒီမှာယုတ်တိယောဂီတရားစစ်တော့အဲ့ဒီမှာဓမ္မကြီးတရားတရားကျူးစားပါဒါပေမဲ့သမာဓိထူထောင်လို့မရဘူး သမာဓိထူထောင်လုပ်ကုန်မရဘူးတရားရှိမှလို့မရမရတဲ့အခါကျတော့ကမ္မသာဆရာကယောဂီဘာတွေဖြစ်ဖြစ်လဲဘာတွေဖြစ်နေလဲခုယောဂီသမာဓိလည်းမဖြစ်ဘူးသမာဓိလည်းမဖြစ်ဘူးယောဂီမှာကြည့်လိုက်ရင်တော့မျက်နှာလေးချလို့မှတ်နေတယ်လို့ပဲဒါပေမဲ့ယောဂီမှာသမာဓိလည်းမဖြစ်ဘူးမတိုးတက်ဘူးဘာတွေအကြောင်းရှိနေဆိုတော့မှတပည့်တော်များဒီလိုအကြောင်းရှိပါတယ်တပည့်တော်ဟာအိမ်ငါဖြစ်ပါတယ်အိမ်ငါဖြစ်ပါတယ်အိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်နဲ့တပည့်တော်အဆင်မပြေဖြစ်ခဲ့ပါလေ မိဘဘိုးဘွားရဲ့လက်ထက်တရားတကြီးတော့အဲ့ဒီအချိန်မှာအင်္ဂါဖြစ်နေမိဘလေဒါပေမဲ့အခုမိဘများကွယ်လွန်သွားတဲ့အခါတမိလက်ထက်ရောက်တဲ့အခါကျတော့တမိဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာလက်စာတွေပါရင်လည်းပဲတိုးပြီးတော့ပေါ့လေတောင်းတောင်းတဲ့အခါကိုတက်နိုင်တော့တိုးပေးတယ်ဒါပေမဲ့မပေးနိုင်တဲ့အဖြစ်ကြီးအောင်တောင်းတဲ့အခါကျမပေးနိုင်မပေးနိုင်တော့အင်္ဂါနေဆင်းတခြားပေးနိုင်တဲ့ပုဂ္ဂိုလ်ကိုတင်မယ်ဆိုပြီးတော့အင်္ဂါနေပြီးတော့မောင်းချပါတယ် တကယ်တော့အဲ့ဒီကလေးဟာတပည့်တော်လက်ပေါ်မှာကြီးခဲ့တာပါဒီမှနေဒီတပည့်တော်မွေးမြူပြီးတပည့်တော်ချီပိုးပြီးတော့စောင့်ရှောက်အင်းကြောင်းလာခဲ့တဲ့ကလေးပါဒါပေမဲ့လို့အခုသူဟာစီးပွားရေးလောဘတန်ပြီးတော့အဲ့ဒီမှာတပည့်တော်ကိုဆိုင်ဒီကနေရှင်းပြပါဘယ်ရဲ့ဘယ်ရဲ့ထွက်ပြပါဆိုတော့တပည့်တော်မှလည်းသိချင်းရဲ့ကိုချင်းရဲ့ဖြစ်အဲ့လိုသိချင်းရဲ့ကိုချင်းရဲ့ဖြစ်ပြီးကလေးငါမထွက်ရသေးဘူးတရားရိတ်တာဝင်ပြီးတော့ငါတရားအထုတ်ဖို့မယ်ဆိုပြီးသူတပည့်တော်ရိတ်တာကိုလာပြီးတရားဝင်ပါတယ် ဒါပေမဲ့တပည့်တော်တွေဘယ်လိုမှတရားမှတ်လို့မရဘူးဗျာသူ့မျက်နှာပဲပေါ်နေသူပြောတာဆိုတာတွေလည်းတပည့်တော်ကြားနေရသူ့ပေါ်မှာတပည့်တော်ငယ်စဉ်ကလေးဘဝတုန်းကဆောင်းရှောက်ခဲ့တာပြုစုခဲ့တဲ့ဒီကျေးဇူးတွေတောင်ဘာမှမအောင်မေတော့အဲဒီမှာပြောလိုက်ဆိုလိုက်တာရဲရဲစစ်စစ်ဒါကြောင့်မို့တပည့်တော်စိတ်ထဲမှာတရားမှတ်လို့မရအောင်ဖြစ်နေပါတယ်ဆိုတော့မှအဲဒီမှာဆရာတော်ကြီးကနေပြီးတော့အဲဒီမှာမေတ္တာပွားခိုင်းတာမေတ္တာကမ္မထံပေးတာကိုယ့်ဟာကိုယ်ကဓမ္မမေတ္တာပွားပြီးပြီဆိုမှ အဲ့ဒီပုဂ္ဂိုလ်ကိုမေတ္တာပွားဆိုပြီးတော့မေတ္တာပွားဝိပဿနာကိုမေတ္တာပွားပြီးပြီဆိုမှဝိပဿနာဘက်ကိုတတိယရေပွားတတိယရေပွားအဲ့ဒီဒကမကိုတတိယရေဆိုရင်အရှင်ကိုတတိယရေအရှင်ဘက်ကိုပြန်လှည့်ပြီးပွားအဲ့လိုမေတ္တာပွားခိုင်းတဲ့အခါကျတော့ရှင်းတပတ်နှစ်ပတ်အတွင်းအဲ့ဒီမှာသူ့အာယုံထဲမှာသူ့ရွှေတော်ဘုရားကိုပွားရတဲ့အိမ်နဲ့အာယုံထဲမှာထင်လိုက်တယ် အဲ့ဒီတွေ့ဖို့ဘုရားကိုခုပြီးပြန်ဆင်းမှာခုဒီအင်းရှင်ဖြစ်တဲ့ကလေးမလေးနဲ့တွေ့အဲ့ဒီမှာရေရှင်အောင်လေးတွေ့ကိုပန်းလေးတွေနဲ့အဲ့ဒီမှာရှင်အောင်တွေ့တွေ့တဲ့အခါမှာသူ့နဲ့တွေ့တဲ့အခါမှာဟိုတော့မှလည်းထားမျိုးမဟုတ်ပြန်တယ်တော့တခါလေသူကစပြီးလှုပ်တယ်လှုပ်ဆက်ပြီးတော့တော်ရဲ့ပြန်မသွားပါနဲ့အိမ်မှာပဲပြန်နေပါဆိုတာသူပြောတယ်နာဆိုအဲ့ဒီနေ့မှာတရားရှာဒီလိုဆိုရင်ဆရာတော်ကြီးကနစ်နစ်တာလျှောက်သွားပြီဘုန်းကြီးတို့ယောဂီများမေတ္တာ သူ့ပေါ်မှာတကယ်တမ်းရောက်သွားပြီဆိုရင်သူ့စီကတုံ့ပြန်ဖို့မရနိုင်ဘူးလားအပွားအပြန်ကိုယ့်ဘက်ကမေတ္တာပွားရင်သူ့ဘက်ကမေတ္တာပြန်လာတယ်သူ့ဘက်ကမေတ္တာမလာဘူးဆိုတာကိုယ့်ဘက်ကသူ့စီကိုမေတ္တာပွားလို့လားမပွားလို့လားအဲဒီမှာဆရာတော်ကြီးကမျက်စိနင်းမေတ္တာနဲ့သူ့စီရောက်သွားပြီအဲဒီလိုအမေးရှိလိုက်ပါအဲဒီနေ့ညနေမှာပဲအဲ့တွေ့ချင်းရောက်တဲ့အခါကျတော့ဟောသူမနဲ့ကအာယုန်ထဲမှာချင်းခဲ့တဲ့အတိုင်းအဲ့ဒီဘဝသားနဲ့အဲ့ဒီချင်းတောင်းနဲ့ တခါတည်းရောက်လာပြီးသူ့ကိုနာတွေ့နာတွေ့ပြီးစားစရာမုံပဲဒီစားတွေရောအကုန်လုံးပေးအတော်အတော်စိတ်ချမ်းသာတယ်တရားထုတ်ပါတရားအထုတ်ပြီးလို့ရှိရင်ဘယ်မှမသွားပါနဲ့တိတ်မှပဲပြန်နေပါဒီမှာမှားပါလေဆိုပြီးလာပြောပါဒါဘုန်းကြီးတို့ယောဂီများမေတ္တာအတုတ်အပြန်မရဘူးလားညာဒါကြောင့်မို့မေတ္တာတရားပွားများပြီဆိုရင်ပွားများတဲ့ပုဂ္ဂိုလ်ရောပွားများခံရတဲ့ပုဂ္ဂိုလ်ရောဆင်းရဲမလားချမ်းသာမလားညာချမ်းသာလိုက်တာဒါမေတ္တာရဲ့အတုတ်ပြန် မေတ္တာရဲ့အတုပ်ပြန်နောက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကရှိသေးတယ်ရောသမင်းသားဆိုတာရှိသေးတယ်အဲ့ဒီရောသမင်းသားဆိုတာမြတ်စွာဘုရားလည်းမကြီးညိုဘူးသာသနာလည်းမကြီးညိုဘူးအဲ့ဒီမှာမကြီးညိုတဲ့အခါကျတော့ရေတော်အနန္တာသူနဲ့ကြောင်းနေနေဖြစ်တယ်တက္ကသိုလ်ဆက်ဖက်ဖြစ်တဲ့အတွက်ကြောင့်အဲဒီမှာဒီပုဂ္ဂိုလ်ရဲ့သရတရားမရှိပုံကိုသိပြီးတော့ဟောမြတ်စွာဘုရားနဲ့တွေ့တဲ့အချိန်တောင်မှဒီပုဂ္ဂိုလ်ဒီလိုစိတ်ကမ်းမျိုးချရင်သူဒုက္ခရောက်တော့မှာပဲဆိုပြီးမြတ်စွာဘုရားရှောက်တယ်မြတ်စွာဘုရားဒီရောသမင်းသား သာသနာတော်များကြီးညိုမယ်ဆိုရင်သာသနာတော်အလွန်အကျိုးများမှာပါဗျာမြတ်စွာဘုရားရှောက်အဲ့လိုမြတ်စွာဘုရားရှောက်တဲ့အခါကျတော့မြတ်စွာဘုရားကောင်းပြီဆိုပြီးတော့အာလောတ္တဝါတွေပေါ်မှာမေတ္တာဖြန့်ပြီးပွားတဲ့မေတ္တာကိုအဲ့ဒီရောသမင်းသားတယောက်တည်းပေါ်မှာအာယုစိုက်ပြီးမေတ္တာတွေပို့လိုက်တာအဲ့ဒီမှာရောသမင်းသားအိယာကိုလှဲအိယာကနေဘလို့မှမနေနိုင်မြတ်စွာဘုရားကိုတရိယာဘုသူ့ကိုတရိယာလဲ မြတ်စွာဘုရားကိုတတိယပြီးတော့ချက်ချင်းကြောင်းကိုအချင်းကြီးလာပြင်းလာပြီးတော့ခါနဲ့မြတ်စွာဘုရားဘယ်မှာလဲဖျက်မြတ်စွာဘုရားဘယ်မှာတရင်တုံးလဲဖျက်မြတ်စွာဘုရားကိုတတိတော့တွေ့ကျင်ပါလဲဖျက်ဖြစ်တယ်ဘာနဲ့တူလဲဆိုတော့အဲ့ဒီမှာဥပမာလေးပြောတာသားငယ်ရှိတဲ့နွားမအဲ့ဒီနွားမမိခင်ကိုသားငယ်ကြီးကကြောက်တဲ့အခါမှာတခါတည်းတခါညီအော်ညီကြားပြီးတော့အမေကိုလိုက်ရှာတယ်လို့ပဲနွားမမိခင်ကြီးကိုလိုက်ရှာနေတယ် အဲ့ဒီဘောဓမင်းသားမြတ်စွာဘုရားကိုမတွေ့ရမချင်းတခါလေမြတ်စွာဘုရားကိုသူ့ကိုပြီးပါမြတ်စွာဘုရားနဲ့တွေ့ရစီမြတ်စွာဘုရားကိုသူ့ဖုံးရောက်မရစီဆိုပြီးတော့တခါလေသံဃာတော်တွေတွေ့တဲ့ညအရှင်တောင်းပါပြီးတော့မြတ်စွာဘုရားဘင်းသုံးတဲ့အကြောင်းကိုအဲ့ဒီမှာအတင်မေးပြီးတော့အားလုံးချိုးတန်တာမြတ်စွာဘုရားကလိုက်ပို့တာအဲ့ဒီပို့လိုက်တဲ့အခါမြတ်စွာဘုရားကရောက်ပြီဆိုတာနဲ့တကယ်နဲ့မြတ်စွာဘုရားရဲ့ခြေမုံနဲ့သူ့ရဲ့မျက်နှာနဲ့ပုတ်တိုက်ကြော့ပြီးတော့မြတ်စွာဘုရားတပည့်တော်ကိုတခါရင်ရဲလို့သတ်မှတ်ပြီးတော်မူပါ အခြားခြားသောပုဂ္ဂိုလ်တွေထူတန်းတဲ့ဆွမ်းကိုအလိုမခံပါနဲ့တပိတော်ထူတဲ့ဆွမ်းကိုပဲနဲ့သောဘုရားလူခံတော်မူပါတခြားတခြားသောပုဂ္ဂိုလ်တွေထူတန်းတဲ့သင်္ကန်းကိုအလိုမခံပါနဲ့တပိတော်ထူတန်းတဲ့သင်္ကန်းကိုပဲလူခံပါတခြားတခြားပုဂ္ဂိုလ်တွေလူတိုင်းနဲ့အကြောင်းကိုသတင်းသုံးပါနဲ့တပိတော်လူတဲ့အကြောင်းကိုသတင်းသုံးပါမြတ်စွာဘုရားပေါ်မှာရှိခင်တဲ့စိတ်တစ်ခါနဲ့ဖြစ်ပေါ်တာဒါဘုန်းကြီးတို့ယောဂီများမေတ္တာသွားတဲ့အတွက်ကြောင့်မို့ဗာပြန်လာတာနော်မေတ္တာပြန်လာတာဒါကြောင့်မို့ဒီနေ့ဘုန်းကြီးတို့ယောဂီများ မိတို့ရှင်မင်းဝန်မိသားစုများဘယ်လိုမိမိတို့မှာအဆင်မပြေမှုလေးတွေရှိလာခဲ့လို့ရှိရင်တခြားနည်းနဲ့မဖြေရှင်းမဲ့လေဒီမေတ္တာနဲ့ဖြေရှင်းရင်အားလုံးအောင်နိုင်မလားမအောင်နိုင်ဘူးလားဗျာဒီအားလုံးအောင်နိုင်တယ်ဘုန်းကြီးတို့ယောဂီများဒါကြောင့်မေတ္တာရဲ့အကျိုးတရားတွေအဲ့ဒီလိုအကျိုးတရားတွေအကျိုးတရားတွေချက်ချင်းလက်တွေ့အနေအားဖြင့်မေတ္တာရဲ့အကျိုးတရားတွေရပါနောက်ပြီးတော့ဒီမှာမေတ္တာတရားတွေပွားများနေမယ်ဆိုရင် စိတ်တည်ကြည်မှုနဲ့လည်းများများမရဘူးလားညာညာညာရရင်မုခဝန်တော်အသင်းအရေးအသင်းတွေကလည်းပဲညံ့သွားမလားကြည်နေမလားညာကြည်နေမယ်အဲ့ဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်နောက်ဆုံးသေကံဤစိတ်နဲ့ရောက်ရင်လည်းပဲသေတဲ့အခါမှာတွေ့တွေ့ဝေဝေလားမတွေ့မဝေလားဟေးမတွေ့မဝေသေးရတယ်နောက်ဆုံးအရဟတမေညာပူညာမရောက်တော့ဘူးနောက်ဆုံးအဲ့ဒီပုဂ္ဂိုလ်ဟာဓမ္မဘုံဓမ္မလောကကြီးအောင်မရနိုင်ဘူးလားအကျိုးဘယ်နှမျိုးတွေလဲ ကဲအဲ့ဒီ7မျိုးအကျိုးလေးကိုဆိုပြီးတော့ဒီကနေ့တရားလေးသိလိုက်ကြအောင်လို့ဘုရားပြောနေတာနောက်သတင်းပတ်ကြမှာဒီမေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခတရားဓမ္မဝိဟာရတရား၄ပါးကိုနောက်ဥပုံကြမှာဘုရားကိုဆက်ပြီးတော့ဟောလိုက်အောင်နော်တိန်လို့ချမ်းသာကောင်းစွာအိမ်မဲ့ချစ်တဲ့လူနတ် စောင့်လက်နံများမိသိတာတို့ရှောင်းရှားကိုမှလျင်စွာစိတ်ကြည်ရှင်ကြည်မျက်နှာသေကမတွေ့လာလီမြမ ခက်တဖြာသည်မေတ္တာပွားမှုအကျိုးသည်တိန်လို့ချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနတ်စောင့်လန့်နံများမိစိတ်ဓာတ်တို့ ရှောင်ရှားကိုမှလျင်စွာစိတ်တည်ကျွင်ကြည်မျက်နှာသေကမတွေ့လာသည်မြမလက်တပြာပြီးမေတ္တာပွားမှုအကျိုးတည် မေတ္တာတရားပွားများနေမယ်ဆိုရင်အကျိုးဘယ်နှမျိုးရလဲ။ဒီဒီတော့ဒီမေတ္တာတရားပွားများတဲ့အခါအချိန်မရွေးပွားလို့မရဘူးလား။မိမိတို့အိတ်မပြောမချင်းပွား။ပွားတဲ့အခါမှာထိုင်ရင်ရရင်သွားရင်လျောင်းရင်ဣရိယာပု၄ပါးလုံးပဲဣရိယာပုနဲ့ပွားပွားမရဘူးလား။အဲဒီလိုပွားနေပြီမေတ္တာလေးပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်ခြင်းလဲ။ ေဒါကြောင့်သိက္ခာစရဏိသိလောဝတယနောယဝသတ္တဝိတမိန်တော်ဧတံတေအတိတေယဗြဟ္မမေတံဝိဟာရမိတမဟုဒိဋ္ဌံဝါယံလျက်သော၎င်းစရံဝါသွားလျက်သော၎င်းဤသိနောဝါထိုင်လျက်သော၎င်းတယနောဝါဤလျက်သော၎င်းယာဝတာပြင်းများလောဝိတမိန်တော် သိချင်းငံရည်ချင်းကင်းသည့်အတ္တဖြစ်ရာ၏ဒါဝတာထုံမြလောက်သောကာလပတ်လုံးဧဝံတတိထိုတတိတရားကိုပဋိစ္စယခိုင်နေစွာသောက်တည်ထားရ၏ဣဒာဤသာသနာတော်၌ဧတံမေတ္တာတတိကိုမှရှိ၍ဤသို့ပွားပြီးနေထိုင်ခြင်းကိုဗျာမံမြတ်တော်ဝိဟာရနေခြင်းဟူ၍ ဟာဟုဘုရားရှင်တို့ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း မူကြ